الحمد لله الحمد لله رب العالمين إن ဖက်ဖက်မှာအကူအညီကြဖို့အားလုံးပေါ်လေကျေးဇူးတင်ရှိပါတယ်ပြီးတဲ့နောက်မှာကျွန်တော်အနေနဲ့ကျမ်းမြတ်ကုရ်အာန်ထဲကကျွန်တော်လေးလာပြီးမြတ်အပ်ပြီးမြတ်ကိုပြန်လဲတင်ပြပေးရရှိတဲ့အပေါ်မှာကျွန်တော်ကိုခုလိုပြန်လဲတင်ပြပေးပြီးတဲ့59လဆူတောင်းပြီးအစ္စလာမ်ကိုကြောင်းတော့တောင်းရှိဖို့ဆိုပြီးပွဲကိုများတဲ့တော့ကြောက်ပါတဲ့အားလုံးကိုသူရဲ့ယေရှုတင်ရှိပါတယ် ကနေ့ကျွန်တော်ရုပ်ပတ်တော်တဲ့ဒီကနေ့ကျွန်တော်ပြောမယ့်ခေါင်းစဉ်ကတော့ဒီကျွန်တော်တို့ကျွန်တော်မပြီးဆုံးသေးတဲ့ဘယ်လို change ပြောင်းလဲခြင်းပြုလုပ်ကြမလဲဆိုတဲ့အပိုင်းမှာအဲ့ဒီမှာဘယ်အချက်တွေကပြောင်းလဲခြင်းကိုဟန်တားနေမလဲဆိုတဲ့နော်အဲ့ဒီမှာအပိုင်းနှစ်ကိုဒီကျွန်တော်ဆက်လက်ပြီး တင်ပြတော့မှာဖြစ်ပါတယ်တစ်ဆက်တည်းမှာကျွန်တော်ဒီကားနဲ့နော်ပြည်လာရက်ကနေဒီလိုရှိပါတယ်အလားရှိမဲ့ဒီပါဇတ်ကိုပြုလုပ်နေတဲ့ဖြစ်တဲ့အကြောင်းနှောက်ရှက်မဖြစ်အောင်မိမိအပါဝင်ကျန်တဲ့လူအားလုံးနှောက်ရှက်မဖြစ်နိုင်အောင်ဖုန်းများကိုဆိုင်ရနေပြီပါကျွန်တော်လည်းပါလဲတစ်ခေါက်ကျွန်တော်ပြောပါဦးဘယ်လိုမှတော့စိတ်ထဲမှာသားပါနဲ့နော်ပြီးတော့အဲ့ဒါလေးတော့ကျွန်တော်ပြန်နောက်ပိုင်းကျရင်တော့ပြောလို့တော့အားလုံးပြီးပါလားတိမနာပြုလို့ပါ ယ်သူမှမကမေလို့တော့မဟုတ်တော့ကျွန်တော်လက်ခံပါပဲကျွန်တော်သတိပေးလိုက်တာပါအဲ့တော့ဒီကနေ့မှာကျွန်တော်အဲ့ဒီဘယ်ချက်တွေကပြောင်းလဲပြီးခံစားနေပြီဆိုတဲ့အပိုင်းကိုဒီမှာကျွန်တော်သင်ပြပါပြီးခဲ့တဲ့12ရက်9လဇူလိုင်လ12ရက်နေ့မှာအဲ့ဒီဂျွန်မာပရိုဂရမ်မှာဆိုရင်ကျွန်တော်အနေနဲ့ ပြောင်းလဲခြင်းပြောင်းလဲခြင်းဆိုတာကပြုပြင်ပြောင်းလဲခြင်းဒီနေရာမှာတချို့ဟာသဘောမပေါက်ပါပြောင်းလဲခြင်းလုပ်ရမယ်ဆိုတော့ဘာလဲအစ္စလာမ်ကနေတော့အစ္စလာမ်ဟောတဲ့စီပြောင်းလဲရမှာလားမေးတယ်အဲ့စင်တွေတော့မေးတယ်လူတွေရှိတယ်အဲ့ change တဲ့ပတ်သက်ပြီး online မှာဆိုကျွန်တော်တို့စေးနေတယ်လူတွေရှိတယ်ကျွန်တော်မပြစ်တာဘူးဟုတ်လားပါတယ်အလားတူမှတွေးပါဆိုလို့ပြောတာဘာမှကျွန်တော်ပြောကျွန်တော်လောက်အောင်ပဲလို့ကျွန်တော်ဆက်လုပ်နေတာနော် အမှန်တကယ်ကျွန်တော်တို့တိတိကျကျပြန်ပြောမယ်ဆိုတော့ပြောင်းလဲခြင်းဆိုတာကုရ်အာန်ကပြောတာဂိုင်းရတာယဂိုင်းရတော့ကုရ်အာန်မှာမာဂိုင်းရလို့လို့တော့လားရာရှိကပြောတယ်မင်းတို့လူသားတွေလူ့အဖွဲ့အစည်းတရက်ကလူ့အဖွဲ့အစည်းတရက်မှာပါဝင်ကြတဲ့လူတွေကမိမိကိုမိမိပြုပြင်ပြောင်းလဲမှုမလောက်တော့မှကာလပတ်တော့အလားရှိမြတ်ကလည်းလာပြီးပြုပြင်ပြောင်းလဲပြီးမှမဟုတ်ဘူးဆိုတဲ့အာရုံပေါ်မှာခဏကျွန်တော်ဆွေးနွေးနေတာဖုတ်ပါရင်ပြောနေတာ ပြောင်းလဲမယ်ဆိုတာအများကြီးရှိတယ်မကောင်းတဲ့ဘက်ကိုပြောင်းလဲပါလေဒါလည်း change ပဲဒါပေမဲ့ကုရ်အာန်မှာသုံးတဲ့ဂိုင်းရတာယူဂိုင်းရတော့ဆိုတဲ့စကားလုံးကမကောင်းတဲ့ဘက်ကိုပြောင်းလဲတာပေါ့နော်ကောင်းတဲ့ဘက်ကအလ္လာဟ်ရှင်မြတ်လမ်းညွှန်တဲ့ကုရ်အာန်နဲ့ဝေးနေတဲ့အတွက်ကြောင့်ကုရ်အာန်နဲ့နီးအောင်လုပ်ပြီးတော့အလ္လာဟ်ရှင်မြတ်ဘာလို့ခြင်းလဲလိုချင်တဲ့အနေအားစီကိုကျွန်တော်တို့ကပြောင်းလဲပြရတာနော်အရင်တော့ကျွန်တော်ပြောလို့ကျွန်တော်တို့ကကိုယ့်ကိုယ်ကိုပြောင်းလဲမဲ့အစား ကုရ်အာန်ကိုပြောင်းဖို့ကြိုးစားနေတာဟုတ်လားနော်ကိုယ့်ကိုပြောင်းဖို့ကြိုးစားဘူးကုရ်အာန်ကိုကိုယ်လိုကြလိုက်အောင်ပြောင်းဖို့ကြိုးစားနေတာအဲ့ဒါအားတယ်နော်ဟုတ်ကျွန်တော်တို့သွားမှာကကုရ်အာန်အလိုကြောင့်ကျွန်တော်တို့ကပြောင်းလဲမရနော်ကျွန်တော်တို့က change လုပ်ပေးရအဲ့တော့တချို့ကလည်းဘာတွေဝေဖန်လို့ဟာကျွန်တော် change လုပ်မယ်ဆိုရင်ဘာလဲဘာသာခြားပဲပြောင်းလိုက်ရမှာလားဘာသာစက်ရတယ်အတိတ်တိမ်တိမ်နဲ့နော်အတိညာကင်းမဲ့ဆိုတာ အဲ့လိုဝေမာမှုတွေလည်းကျွန်တော်တို့တွေ့ရပါတယ်နားလည်အောင်ကြိုးစားပေးရပါဒါကနေ့ပြောနေတဲ့ကျွန်တော်ပြောနေတဲ့အချက်ကကျမ်းစာမြတ်ပေါ်ထာမှာအလ္လာဟ်ရှင်ကခိုင်းထားတဲ့အလ္လာဟ်ရှင်ရဲ့ဆန္ဒတော်မရှိယတ်လတ်အလ္လာဟ်ရှင်ရဲ့ဆန္ဒတော်နဲ့အညီကျွန်တော်တို့နော်ကျွန်တော်တို့ကိုကျွန်တော်တို့ကုရ်အာန်နဲ့လွဲဖယ်ဆန့်ကျင်နေတဲ့တမန်တော်မြတ်ရဲ့ရှောက်လန်းခဲ့တဲ့နန်းစင်နဲ့ လွဲဖယ်ဆန့်ကျင်တဲ့အနေအထားတွေကိုကျွန်တော်ကပြောင်းလဲဖို့ကျွန်တော်ကြိုးစားမှာဖြစ်တယ်။ဒီပိုင်းကအာတင်ပြတင်ပြဖြစ်ပါတယ်။အဲ့လိုတင်ပြတဲ့အပိုင်းအပိုင်းမှာရမဒန်လတွေမှာလည်းကျွန်တော်ကဒီကောင်းစဉ်နဲ့ဆန်ဒီတွေမှာတရက်မျိုးတွေမှာဒီအကြောင်းကိုပြန်လာကျွန်တော်ဆွေးနွေးပွဲလုပ်ကြတယ်။ဟိုကျွန်တော်ခွန်ပါပိုင်းမှာကျွန်တော်ဘယ်ဥစားပြီးသွားတယ်ဆိုတော့ဒီလိုပြောင်းလဲခြင်းကိုလူပြောက်ကသူ့ပြင်ပြောင်းလဲတော့ လူပြောပြမြင်ပြောင်းလဲတယ်မပြီးသေးဘူးလူပွဲစီတစ်ခုလုံးကလည်းမိမိမိသားစုမိမိရဲ့ဒေသပတ်ဝန်းကျင်အစားတော့မိမိနိုင်ငံလိုက်တိုင်းလိုက်ပြည်နယ်လိုက်နိုင်ငံလိုက်ကျွန်တော်တို့အဆက်အသွယ်ပြောင်းလဲသွားမယ်အခါမှာအဲ့ဒီပြောင်းလဲခြင်းကိုလူရဲ့ပြောင်းလဲခြင်းနဲ့ mindset ကိုစိတ်နေသဘောထားပြီးတော့ mindset ကိုတော့အပြီးတော့ up in the for our အဲ့ဒါကိုဘယ်အရာတွေကမှတ်သားနေတယ်ဆိုတာဒီပိုင်းရှိတယ် အဲ့ဒီပိုင်းတွေကျွန်တော်ကြည်ကြည်ပြတ်ပြတ်နော်ကျမ်းစာကုရ်အာန်နဲ့တကယ်ပညာရှင်တွေကသူတေသနာပြုလုပ်တာသူတေသနာပြုချက်တွေပေါက်ဆက်ပြီးကျွန်တော်တင်ပြနေတာဖြစ်ကျွန်တော်ပြောမယ့်အပိုင်းတွေကဘယ်ပိုင်းသွားမလဲဆိုတဲ့အခါကျတော့အဲ့ဒီပြုပြင်ပြောင်းလဲခြင်း change နော်တကယ်ရလို့ခေါ်တာဒိုက်ရပါတယ်လိုက်တယ်တကယ်ရလို့ခေါ်အဲ့ဒီတကယ်ရဆိုတဲ့အပိုင်းမှာဘာတွေကိုဘယ်ချက်တွေကကျွန်တော်ပြုပြင်ပြောင်းလဲမှုတွေကိုဟန်သားတယ် အဲ့ဟန်တာပိတ်ဆို့လေကျွန်တော်ကလူရှင်းရရှင်းပြီးတော့မှပြောင်းလဲခြင်းသားစီကိုကျွန်တော်သွားသွားနော်လမ်းကြောင်းကိုလျှောက်တဲ့အခါမှာဒီတိုင်းလျှောက်လို့မရအောင်အတရရှိနော်ခလုတ်ပသိနေရှိအဲ့ခလုတ်ပသိနေရှင်းပြီးတော့လူတွေလမ်းလျှောက်ဖို့လွယ်ရအောင်လို့ဟောက်လမ်းဟောက်ပြီးတော့မှအမိုက်ကိုရှင်းပြီးတဲ့အခါကျမှအဲ့လမ်းကိုကျွန်တော်လျှောက်ဟိုကျွန်တော်ပြောနေတဲ့ပထမမှာပြောနေတဲ့အပိုင်းကဗါလေအဲ့လမ်းမှာရှိတဲ့အပိုင်းကိုရှင်းတယ်အဲ့ဒီမှာ ဟုတ်လားလူတူးချင်းစီမှာထားရမယ်စိတ်တွေသဘောထားတွေအဲ့ဒါကိုကျွန်တော်ဥစားပြောပြီးကျွန်တော်တင်ပြဖြစ်ပါတယ်အပြီးခဲ့တဲ့ဘယ်အချက်တွေကပြင်ကျွန်တော်တို့ပြင်ပြောင်းလဲမှုတွေကိုဟန်တာဖြစ်နေတာပိုက်ဖြစ်တာဆိုရင်ကျွန်တော်အနေနဲ့နော်ကျွန်တော်တို့ဒီအပြန်အလှန်ဆွေးနွေးမိနိုင်မှုမရှိခြင်းမဒါလောက်နဲ့ dispute ကိုကျွန်တော် is မှာ dialogue ပဲလုပ်ရ dispute ကိုမလုပ်ရဘူးဆိုတော့ပါငင်းကုန်မလုပ်ရဘူး နော်ဇပွဲပိုင်းမှာဖြစ်တဲ့ယူရင်ဆိုကြဒီဘိုင်းကိုကျွန်တော်အင်ပြခဲ့တယ်နောက်ပိုင်းကကျွန်တော်တို့နော်ဒီ organizational culture လို့ခေါ်တယ်အစုပ်ပဲတရားမှာတွင်းမြူတွင်းမြင်ခံပုံဒလိအဲ့ဒီဘိုင်းကိုကျွန်တော်တင်ပြဒီဘက်အပိုင်းမှာတော့ကျွန်တော်ဘာတွေကိုတင်ပြမလဲဆိုတဲ့အခါကျတော့နော်ပထမတစ်ချက်ကိုတင်ပြဒီဒီဘက်မှာနံပါတ်၃ချက်ဖြစ်တယ် ဖြစ်ရုံဖြစ်စဉ်လို့ယူဆပါခြင်း naturalization ဒီကိစ္စကဒါဖြစ်ဖြစ်စဉ်မှာသွားတခါကလည်း change ကိုသွားပေါ်မှာဒါအများကြီးဖြစ်နေတယ်နောက်နံပါတ်၄ချက်နေတယ်အပြောင်းလဲမရှိတော့ဖြစ်တည်မှုဖြစ်မှတ်ယူလိုက်ခြင်း internalization အာဒါတော့ဖြစ်တည်မှုတရားပါပဲဒီတိုင်းပါပဲဆိုတော့ပါတယ်နောက်တစ်ခါတရားဝင်ဖြစ်တည်မှုတစ်ပွဲမှတ်ယူလိုက်ခြင်းနော် legitimization ဟာဒါတော့တိမ်ဝင်မယ်ဆိုတဲ့ပုံစံလေးအချိန်ရမယ်ဆိုတော့ variant diversity ဆိုတဲ့ file လေးကျွန်တော်တင်ပြမယ်တကယ်လို့မရဘူးဆိုတော့နောက်ပတ်မှာဆက်ပါမယ်နော်နောက် sense of justice ဆိုတဲ့အပိုင်းအဲ့ဒါတွေကတော့ဒီတစ်ပတ်မှာမပြီးနိုင်ဘူးတင်ကျွန်တော်ကျွန်တော်ကြည့်လိုက်တော့နောက်တော့မှာဆက်တင်ပြနော်အဲ့တော့ဒီနေရာမှာကျွန်တော်နေ့တိုင်းပိုင်းမှာပြပတ်သွားတဲ့ခေါ်အားရကပါလေဆိုတော့စူရနံပါတ်30အဲ့မှာဆက် بل اتبع الذين ظلموا أهواءهم بغير علم فمن يهدي من أضل الله وما لهم من ناصرين အဲ့ဒီအတိတ်ပဲဒီလိုဆိုသင်ပြပြရတယ်အဲ့ဒီအချက်ကြီးကကုရ်အာန်ကအလ္လာဟ်ရှင်မြတ်ကသူချမှတ်ပြတာနဲ့လမ်းစဉ်တစ်ခုလမ်းညွှန်ချက်ဒါမှမဟုတ်ဧကရာတစ်ခုကိုပြတဲ့အခါမှာ လူတွေသူပြထားတဲ့လမ်းကြောင်းအပေါ်မှာလူသားတွေလိုက်နာနိုင်အောင်အဲ့ဒီလမ်းကြောင်းွားမဲ့လမ်းကြောင်းမှာအခက်ခဲအသာစီဖြစ်စေမဲ့အကြောင်းအရာတွေလည်းအလားရှိပြရဲ့လာရှိပြကကျွန်တော်လည်းပေါ်လာမှာထည့်ပြီးအဲ့ဒါလေးကိုရှင်းလိုက်နော်ဥပမာပါဝါဟာတိုင်းလာအမှုနဲ့ကြတိုင်းငါလာရှိပြကလမ်းနဲ့တွေ့ပေးရတယ်နော် ဟုတ်တယ်လူသား option ရှိရွေးချယ်လို့ရတယ်အဲဒီဟောဒီလမ်းအပြင်မကောင်းဘူးဟောဒီလမ်းအပြင်ကောင်းတယ်လက်ပြက်လမ်းတစ်လုံးချပြတယ်ပြဘယ်လမ်းလေးလဲဟောဒီလမ်းသွားရင်ဘာဖြစ်မလဲဟောဒီလမ်းသွားရင်ဘာဖြစ်မလဲအဲ့တော့ဒီအတိတ်ကိုပြပြလို့ဆိုရင်တို့ပါတော့လေတရားမျှတမှုကိုကြောခံထားသူလူလောကမှာလူ့ဘဝစမှာအရေးကြီးဆုံးတရားမျှတမှုနော် justice သိအရေးကြီး ခဏကျွန်တော်တို့ဖြစ်ပေါ်နေတဲ့ပြဿနာအရရကတရားမျှတမှုမရှိလို့ဖြစ်ကြကိစ္စဟုတ်အဲ့တရားမျှတမှုရှိခြင်းကိုတရားမျှတမှုရဲ့ချိန်ဝင်ရှာဖို့ကြပြောင်းကြပြန်လုပ်တဲ့လူကိုအာရုံကပါလဲဆိုရတယ်လို့ပေါ့အဲ့ဒါပဲလေနော်မတော်မတရားမတော်တရောတောင်းတာလဲဆိုရလိမ့်မယ်တနည်းအားဖြင့်ပြန်လဲဆက်တယ်ဆိုရလိမ့်ဆိုတာ လူလောကမှာရှိတဲ့ချိန်ခွင်ရှာတွေကိုညီမျှအောင်ဥပမာပေါ့ဗျာကျွန်တော်မြန်မာနိုင်ငံမှာဘယ်နေရာဒေသတွေမြန်မာနိုင်ငံနဲ့ကျွန်တော်ပြီးတော့ကျွန်တော်တခြားနိုင်ငံနဲ့တိကျအောင်ပြောတော့မဟုတ်ဘူးပေါ့ဗျာအဲ့တော့မြန်မာနိုင်ငံနဲ့ပြီးတော့မြန်မာနိုင်ငံကိုပုံစားပြီးကျွန်တော်ဥပမာပေးတာဘာလဲလို့တော့ဘယ်သူဘယ်ဘောမှပြောပြောတာပေါ့မြန်မာနိုင်ငံမှာတစ်တော်ဧရိယာတွေများအားရှိဒီတစ်တော်တွေကကျွန်တော်ရဲ့ယာတိဥပ္ပကိုထိမ့်ပေးတယ်ဒါကုရ်အာန်မှာလည်း နော်ဒီချိန်ကဒီလိုတိတ်တိတ်မှုကိစ္စကုရ်အာန်မှာတော်တော်ပြောတာအဲ့တော့ကျွန်တော်တို့တော်တော်လေးအများကြီးပို့လာတယ်ယာဒူးလူပါဖြစ်သွားမယ်ပြောင်းလဲသွားမယ်ယာဒူးတွေပြောင်းလဲသွားမယ်မိုးကြီးကြီးမယ်ဒါမှမိုးခေါင်ခေါင်မယ်အလရှိမကဒါ balance တွေဆိုတာတော့အဲ့တော့ပုံကျိုးစီးပွားအတွက်မတရားပုံတွေရှင်းလင်းပြီးတော့မတရားအများထုတ်ပြီးတော့တိုင်းပြည်ပါဖြစ်သွားမယ်အဲ့ဒီကိစ္စဖြစ်သွားမယ်ယာဒူးပေါက်ပြန်သွားမယ်အဲ့လိုလုပ်တဲ့လူကိုဘာခေါ်လဲဇွာလင်လို့ခေါ်တယ် နော်အဲ့တော့ကျွန်တော်တို့ကဇွာလင်ကိုဒီလဲဆိုသိနော်ဟုတ်ပြီအဲ့တော့ပြန်မြတ်တာကိုကြောခိုင်းတာဇွာလင်တို့ကအသိပညာမဲ့ဇွာဖြစ်နော်ဒီနေ့မှာဇော်လင်အသိပညာမဲ့ပါပြီဆိုတာအာဇော်လင်ရဲ့တတ်ပါတယ်ဗျာပညာလို့ပြောမယ်ဆိုရင်ကုရ်အာန်ကပညာပြောတာလေလူတွေက definition ဖွင့်လာတဲ့ပညာနဲ့꽈တယ်ဟောအဲ့ဒါလည်းပြောရစမ်း လူတွေကပြောနေတဲ့ပညာဆိုတာလူတယောက်ရဲ့နာမည်မှာ BSc MA ဘာညာစလုံးတွေများလို့ဘွဲ့ညွှန်တာပေါ့ကုရ်အာန်ကပြောတဲ့ပညာအတိအလင်းဆိုတာကဘာလို့ပြောလဲအဲ့ဒီပညာရက်တွေကိုတကယ်လက်တွေ့ apply လုပ်အသုံးချတာအဲ့ဒါကိုပညာလို့ခေါ်တယ်ပညာဆိုတော့ကျွန်တော်အသက်သွင်းပေးရမယ်လှုပ်ရှားမှုဖြစ်အောင်လုပ်ပေးရတယ်ဒီတိုင်းကြောင်းတက်ပြီးတက်တယ်လို့အဲ့ဒါပညာတက်တယ်လို့ဟော လူသားအကျိုးပြုဖို့ပဲအဲ့ဒီမိမိသင်ထားတဲ့ပညာတွေကိုစနစ်တကျအသုံးချနိုင်မှာအဲ့ဒီလိုပညာရှင်လို့ခေါ်ရဲဒါလည်းလို့ခေါ်တာနော်အဲ့တော့ဒီနေရာမှာကျွန်တော်တို့ကဘာပြောလဲအသိပညာမဲ့စွာဖြစ်ဆိုတာဆရာကြီးဂရိစွာလင်းလေပုံမှန်ပညာတတ်တွေရှိပါတယ်ဆရာအဲ့ဒါဘယ်လိုပြောလဲဆိုတော့ကုရ်အာန်ကရည်ညွှန်းတဲ့ပညာရှင်ဆိုအဲ့ဒါပဲလူသားပဲအသုံးမချနိုင်ဘူးဆိုရင် သူဘလောက်ပညာတတ်တတ်အဲ့ဒါသူ့ပညာရှင်ကိုမတောက်နိုင်ဘူးနော်နောက်တစ်ခုကိုတတ်တဲ့ပညာကိုကိုအကျိုးအတွက်အသုံးချလို့သူဒီပညာမဲ့စေမဲ့ကုရ်အာန်ကပြောတဲ့အာလုံးကသူ့မပေါ့ဟုတ်အဲ့တော့အသိပညာမဲ့ဆိုတာဖြင့်သူတို့ရဲ့စိတ်ဆန္ဒများကိုအဟဝါလို့ပြောတာသူတို့ရဲ့စိတ်ဆန္ဒများသူတို့ဖြစ်ချင်တာသူတို့ဖြစ်ချင်တာလူကပါတယ်လူရဲ့ဗီဇာမှာပါရှိတယ်နော်ငါအကျိုးအတွက်ငါပဲ အတောက်ရှိတာတင်လာနော်အဲ့တော့သူရဲ့စိတ်ဆန္ဒများဘဝချီကလိုက်လာလို့ရှိအလ္လာရှင်ကကျွန်တော်တို့ဘဝချီကလိုက်လာနိုင်တာဘာလို့လဲအလ္လာရဲ့အမိန့်တနည်းအားဖြင့်ရော့ဆူလ်ရဲ့ရှောင်းလမ်းပြခဲ့တဲ့ပုံစံအလ္လာမိန့်နဲ့ရော့ဆူလ်ရဲ့ရှောင်းလမ်းပြရှောင်းလမ်းခဲ့တဲ့လမ်းစဉ်ဒီဒင်းကားပြကြရဲ့ခေါင်းနဲ့ပါမဲ့တော့အဲ့တော့ကျွန်တော်နားလည်အောင်လုပ်ရတယ် အဲ့ဒါကိုကျွန်တော်တို့ကတိကျဖတ်ထုတ်နိုင်လို့မရဘူးဒါကအလတ်လန်ဒါကတော့ဆုလန်အဲ့လိုဖတ်လို့မရဘူးကျွန်တော်တို့ရဲ့ကမာတော်ဒီအလ္လာဟ်ဘယ်လိုလျှောက်လာခဲ့တယ်လဲအဲ့ဒီတိုင်းလျှောက်လာမှာလျှောက်လာခဲ့တယ်အဲ့လိုမဟုတ်ဘူးနော်ကုရ်အာန်ဆိုတော့နံပါတ်9အဲ့ဒီမှာ69ခုနဲ့မှာပြောထားတဲ့အတိုင်းပဲမင်းဒီငါဤတမန်တော်မဟုတ်ဘူးတော့ပြတ်ပြောထားတယ်။ဟောအဲ့တော့ဘယ်လိုမကြိုးစားပါလဲ။အလ္လာဟ်ကတမန်တော်လျှောက်ခဲ့တယ်လမ်း နော်တမန်တော်ရှောက်ခဲ့တဲ့လမ်းဆိုဒီမှာအလ္လာဟ်ကြီးပြခဲ့တဲ့လမ်းစီဒါပဲဒါဘလို့ဘယ်လိုအဲ့တော့နော်ပညာမဲ့တော်ပြီးသူတို့စိတ်ဆန္ဒများကိုဟောချင်တာလိုက်တာပဲရှိကြတယ်တို့ပြရာလာရှင်ကလမ်းမမှာလမ်းမစေထားပြီးတော့အဲ့ဒါလည်းကျွန်တော်ပြန်ရှင်းပြနော်သူတို့အလ္လာဟ်ရှင်ကလမ်းမစေထားပြီးတော့သူကိုမိသူကလမ်းမကို ညွှန်ကြားပြသနိုင်ပြီကိုရာမိဘထုတ်တာသူတို့အတွက်အကူအညီပေးပြီးသူများလည်းရှိနေဖို့ပြီအဲ့ဒါကကျွန်တော်ကကိုရာဆရာမ30အရင်ဆိုဖို့ဒီအာယတ်မှာပါရှိတယ်အလရှင်မြတ်ကလမ်းမစီထားပြီးဆိုတဲ့စကားရကိုဒါလည်းကျွန်တော်ပြန်ရှင်းဖို့ဆိုတယ်ဒီစကားကိုနားလည်မလွဲကြဘူးဦးစွာပထမကျွန်တော်သိပေးလိုပါတယ်တချို့ကဒီစကားကိုထောက်ပြတယ် အလားဒီလမ်းမကိုပို့ဆောင်ပေးသည်ဟောဒီမှာကြည့်ပါလားမင်းတို့ရဲ့အလားကလမ်းမကိုပို့ဆောင်ပေးတယ်ဒီမှာယနေ့အစ္စလာမ်နဲ့ပတ်သက်ပြီးတော့ကုရ်အာန်နဲ့ပတ်သက်ပြီးတရားဆွဲမယ်ဒါလုပ်မယ်ညာလုပ်မယ်ဆိုတော့မှ online ပါဆိုရင်အာ Muslim virus တို့ပါလို့ဆိုလို့ရှိရင်ဒါတို့ကကုရ်အာန်မှာရှိတယ်တို့နားလည်ရအောင်အဲ့ဒါလေးကိုဖြတ်ဖြတ်ဖြတ်ဖြတ်ဖြတ်ထုတ်ပြီးတော့ကျွန်တော်အစ္စလာမ်မှာမှားတယ်ပါလို့ဆိုတော့ထုတ်ပြီးတော့ဟာလာတိုက်ခိုက်ဆော်တာရှိတယ် သူတို့ကအကြောင်းအရာလေးတွေကိုဖြတ်ပြီးတော့ပြောတာနော်အဲ့တော့ဒီလိုမျိုးအာရုံတွေသူတို့ကနေပြီးတော့တိုက်ခိုက်တာရှိမင်းတို့အလာတဲ့လမ်းမစီတာပဲဒီမှာကြည့်ပါလားဆိုတော့ကုရ်အာန်ကိုသိတဲ့ချေချာမလေ့လာတာတဲ့လူတယောက်ကတော့လဲထွက်သွားပါတယ်ကြီးကနော်အဲ့တော့အလာဒီလမ်းမကိုပို့ဆောင်ပေးကြီးဆိုပြီးတော့စောကတက်တယ်အမှန်တကယ်မှာတော့အလာကဘယ်လူသားကိုမှလမ်းမကိုမပို့ပါဘူး အလရှိလက်ကလူသားတွေအတွက်မှန်ကန်တဲ့လမ်းညွှန်ချက်ကျမ်းစာကုရ်အာန်ကိုပုံပြပူဇော်ပေးခဲ့တယ်။အဲဒီကုရ်အာန်ထဲမှာဘယ်ဟာမှန်ဘယ်ဟာမှဆိုတာကိုလမ်းကြောင်းတွေပဲချပေးပြီးတော့လူသားကိုလွတ်လပ်စွာလူကြီးချေပေးတယ်။ဆိုတော့ကျွန်တော်ပြောလို့ဝဟာဒိုင်းနဲ့ငါလမ်းညွှန်နဲ့ဟောနတ်ဂျီတာသူတို့ကိုလမ်းကြောင်းနှစ်တွဲလာချပေးတာ။ဟောဒီလမ်းကပေး ကောင်းတယ်ဟောဒီလမ်းကပြီပူလောင်တယ်ခလုတ်တဲ့တွေရှိတယ်မင်းတို့ကိုဘယ်နားကိုရှော့မယ်ဆိုတာသိရလဲငါပေးပြီးပြီနော်အသိရလဲပေးပြီးလမ်းလေးညွန်ပြပြီမင်းတို့ကြိုက်တာရှော့အဲ့ဒါ freedom of choice သူသားကိုလည်းလောက်ပေးချန်တဲ့ဘယ်တရားမှလောက်တော့ပေးလူသားကမျက်စားကြင်ဟာစားရတယ်ကားစားကြင်ဟာစားရတယ်ကြားတဲ့ကောင်ကမျက်ဘယ်တော့မှမစားဘူးနွားတဲ့ကောင်ကဘယ်တော့မှအသာမစားဘူး အဲ့ဒါကြောင့်ကျန်တဲ့ဘယ်တော်မှာမှကိုယ့်ရဲ့လုပ်ရပုံမှာကိုယ်တရားတရားခွင့်မှာစစ်စစ်ခံရမှာမဟုတ်ဘူးတရားပဲမရှိဘူးကဲမကဘလို့ပဲလူသားပဲလူသားကမလက်ခွင့်ပေးရတယ်လို့သူလက်ခွင့်ပေါ်မှာမင်းတို့ဘယ်လိုကံကြွယ်ဆောင်ရွက်နော်ဘယ်လိုလှုပ်ရှားခဲ့တယ်လဲဆိုတာဘယ်လိုရှောက်နှမ်းခဲ့တယ်လဲဆိုတာပြန်လဲစစ်ဆေးမဲ့တရားခွင့်ကိုရောင်းလို့ပြရမှာ အဲ့ဒါလိုက်အားလို့ပါတော့ခဲ့အဲ့ဒါကားတော့မရှိနောတော့လည်းမရှိစိတ်တော့လည်းမရှိမြေဘယ်တော်ဘာတော့မရှိနော်အဲ့ဒါဘာလို့လဲကျွန်တော်ကလွတ်လပ်စွာကြည့်နေရှိတယ်အဲ့ဒီလွတ်လပ်စွာရွေးချယ်ခွင့်အပေါ်မှာမှန်မှန်ကန်ကန်ရွေးချယ်နိုင်ဖို့တော့အရေးကြီးတယ်အဲ့တော့လာရှိလက်ကမှန်မှန်ကန်ကန်ရွေးချယ်နိုင်အောင်သိဖို့လေလူသားကိုပေးရတယ်ဒါပေမဲ့လူသားကအလားပေးတဲ့သိဉာဏ်ကို ရှေ့ရမတင်မဲနဲ့မိမိရဲ့စိတ်ဆန္ဒနော်မိမိရဲ့စိတ်ဆန္ဒကိုရှေ့တန်းတင်လိုက်တဲ့အတွက်နော်ရှေ့တန်းတင်တယ်ဆိုတော့အတ္တတွေသိညာမယ်လောဘဒေါသမောဟတွေသိညာမယ်ဆိုတော့အဲ့ဒါကအလရဲ့လမ်းညွှန်ချက်ကိုကြောခိုင်းပြီးမိမိရှေ့တန်းမိမိတင်ခြင်းနဲ့ရှေ့တန်းရောက်ခြင်းနဲ့အရာကိုရောက်နေပြီလို့လားဟုတ်တယ်လားနော်အဲ့တော့မိမိရဲ့ လူဝင်ဆန္ဒစိတ်ဆန္ဒကိုရှင်းလင်းတင်လိုက်တဲ့အတွက်အလ္လာဟ်ရှင်ရဲ့ထုတ်ပြန်ထားတဲ့ကျမ်းမြတ်ကုရ်အာန်ကိုငင်းပယ်ကြောခိုင်းမိသွားပါတော့တယ်ဒီနေရာမှာကျွန်တော်တို့တင်ပြပြရစီဒါနဲ့ကျွန်တော်တို့မုရှရစ်ရှရစ်လုပ်တယ်ဆိုတဲ့စကားလုံးကုရ်အာန်ကမ်းမြတ်ကျွန်တော်နားလည်တာကိုတင်ပြပြရစီကျွန်တော်ဒီလိုတင်ပြတယ်ဟာမြကြီးမင်းတို့နဲ့လွဲကျင်တယ်လွဲတယ် နော်အဲ့တော့တချို့ကတဲ့ရှရစ်လုပ်တယ်ဆိုတာကအခြားဘာသာသာသနာကိုသူ့ပဲကူးပွဲမှာရှရစ်လုပ်တယ်လို့ထင်တယ်ကျွန်တော်ဒီထက်အဆင့်ပိုပါတယ်လူသားတယောက်ဒီအလ္လာဟ်ရှင်ပြတ်ထန်းထားတဲ့အလ္လာဟ်လုံခြင်းနဲ့အလ္လာဟ်ရဲ့မရှိရတော်နဲ့ကိုယ့်ရဲ့မရှိရမရှိရတဲ့ကိုယ့်ရဲ့ဆန္ဒတော် တန်းတူထားရုံနဲ့မကောက်ဘူးကြော်သွားပြီအဲ့ဒါလည်းရှိတယ်အလတ်ဆန္ဒနဲ့ကိုယ်ဆန္ဒရှင်ဘယ်ဆန္ဒကိုသွားမလဲသူသားပါအလတ်ဆန္ဒပဲကျွန်တော်သွားပြရအလတ်ဆန္ဒကဘာကိုပြတယ်လဲကြည့်လိုက်ပါအလတ်ဆန္ဒဆိုပြီးမှအလာကသူ့ကိုယ်သူငါ့ကိုမင်းတို့ရှစ်ကိုကြပူဇော်ကြပေါ်ရောကြအဲ့ဒါပါငါတက်လာအဲ့ဒီဆန္ဒမဟုတ်ဘူးအလတ်ဆန္ဒအားလုံးကိုကြည့်ပါလူသားအားလုံးကိုအကျိုးပြုဖို့အတွက်ပြပြတာ လူကအများကျိုးကိုမဆောင်တော့ပဲကိုယ့်ကျိုးကိုဆောင်လာမယ်ဆိုရင်ဒါကလည်းရှရိပဲဘာဖြစ်လို့လဲအလားပြထားတဲ့စံထားတယ်မိမိစံထားကိုဘာလို့လဲတွဲဖက်ပြီးတဲ့အဖြစ်တွဲဖက်ရုံကမှကိုယ်စံတော်ရှိကြော်လိုက်ခါတော့ရှင်တော်ဘုရားကြီးကိုရှိခိုးမှရှရိပြတာမဟုတ်ဘူးဟောင်းကြီးရှိခိုးမှရှရိပြတာမဟုတ်ဘူးတကယ်မှားနေကြတယ်အဲ့ဒါတွေကအာရုံပြပြီးမိမိကတော့ ဆန္ဒတွေကြော်နေကြဟုတ်ပြီဒါကဘယ်လိုသဘောလဲဆိုတော့အလတ်စနက်ကကျွန်တော်ကျွန်တော်ပြောသလိုနော်ဆိုတော့ကျွန်တော်ပြောတဲ့အလတ်စနက်ကလမ်းမကိုပို့ပြီးတယ်ဆိုတော့ဘာကိုပြောတာလဲဆိုတော့နော်အလတ်စနက်ကလွတ်လပ်စွာရွေးချယ်ပြီးထားတဲ့ပုံမှာလူသားရွေးချယ်ရာကိုအလတ်စနက်ကသဘောတူလိုက်အဲ့ဒါ nature of Allah အလိုက်တူတာပါ nature of the အလောင်းဆိုတဲ့စကားလုံးကျွန်တော်မသုံးသင့်ဆိုတာကျွန်တော်သိပါတယ်။နောက်ဆိုလာတာသုံးမရဘူး။အလောင်းလည်းသူ့တော်သူ့ဘာဝသူ့ကံစီသူ့စနေပေါ်ပါရ။ဒါပေါ်လာမှာအရာရှိ။နော်ဘယ်တော့မှမင်းဘာမင်းတို့လမ်းမဝင်မင်းတို့ဘယ်လမ်းမဝင်ဒီလိုက်ကွာ။ဥပမာတော့ကျွန်တော်အလရှင်ကကာပလာနာပြောတာဂဖူရ်ရဟီမ်အကျွမဲ့ဟလာအကျွမဲ့ကျင်နာတယ်ပေါ့ဗျာသူများပြောတဲ့စကားကျင်နာတယ်ကနာတယ်နော် လူတွေဒုက္ခရောက်နေတယ်ကျွန်တော်ကြည့်လိုက်တနာလိုက်တာဗျာနော်ဥပမာပါဗျာတခုရဲကဖမ်းပြီးချုပ်တယ်ထည့်လိုက်တနာကြည့်မယ်ဆိုတော့အာဒီတခုဘက်ကတော့တနာစရာကောင်းအလူရဲဆန်တာဒီချိန်မှာစဉ်းစားကြည့်တယ်ငါတော့ဘယ်တော့တနာတိုင်ဟိုအချွေးမဲ့တီတော်မူလို့အရှင်မြတ်ကအချွေးမဲ့တနာတော်မူလို့အရှင်မြတ်ကဘာလို့မတနာတာလဲနောက်ဆုံးမလားအလ္လာဟ်ငါတော့မတနာတော့ဘူးလားစိတ်ကောက်ပြန်လာ အဲ့ဒါမဟုတ်ဘူးသူ့အကျိုးဆက်ကိုခံရတာလေဟုတ်လားအဲ့ဒါသူ့အကျိုးဆက်ကိုခံရတာနော်အဲ့ဒါလေးနားလည်ပြီးကျွန်တော်တို့ရဲ့လူတွေကအနာလမ်းအနာတာဝန်ပြီးပြီမင်းတို့ဒါဒါလောက်ပါအဲ့ဒါကိုသိထားပါပြက်ကနေမိမိလိုချင်တာကိုမိမိလောက်လာတဲ့အပေါ်မှာဖြစ်ပေါ်လာတဲ့အကျိုးဆက်ကိုတော့နာဥဇဘိလာကပြောမယ်အလာဝမရှုပ်ဘူး အဲ့လိုနေရာတွေမှာတော့အလားဝင်ပြီးတော့နောင်ဆိုပြီးလားဝင်လျှော့အောင်မယ်ဆိုလူတွေထပ်မိုက်ကိုရောက်မှာပေါ့နော်ဒါမိဒါရေကြိုက်တာကမိကြိုက်ပြီးတော့မှရေရဲ့ဟာကိုတောင်းလို့တော့မရဘူးကြာနော်အဲ့တော့လူသားကလက်ချက်ပြင်ပါလွတ်လပ်ပြရှိပေမဲ့ဟုတ်ပြီအလားစပက်ပေးတယ်အလားစပက်ဒီမှာတိုင်းတာလူသားမှာ လူသားတယောက်ချင်းရဲ့ကိုယ်ပင်လန်းလျှောက်နေပြည့်ကျင့်မှုကိုတော့လွတ်လပ်စွာပေးလိုက်ဒါပေမဲ့ဒီနေရာမှာ option choice လွတ်လပ်စွာရွေးနိုင်တယ်လွတ်လပ်စွာမရွေးနိုင်တဲ့အတင်အားလို့တော့ရှိတယ်ကြာအဲ့ဒါတော့ဘာလို့ဆိုရဲရွေးချယ်လိုက်တဲ့လမ်းကိုရှောက်လန်းပြီးမှဖြစ်ပေါ်လာတဲ့အကျိုးဆက်ကိုတော့ရွေးချယ်လို့ရှိဘူးခံဖို့မရတယ်အဲ့ဒီမှာအလောင်းဆုံးမတဲ့ နော်အဲ့တော့ဖြစ်လာတဲ့အကျိုးဆက်ကိုအဲ့ဒီတက်ရောက်လာတဲ့အကျိုးဆက်ကိုတော့ကျွန်တော်ထပ်မံရွေးချယ်လို့ရှိဘူးငင်းတယ်လို့ရှိဥပမာလူတယောက်အတွက်တစ်ဖက်မှာရေးရှိမယ်နောက်တစ်ဖက်မှာမီးရှိဒီပုံကရေကိုကန်တာမီးကိုကန်တာဒါလွတ်လပ်စွာသူ့ရေးချယ်ခဲ့နော်ရေးချယ်ပြီးရှိတယ် အလ္လာဟ်ဆုဘဟာကမိရဲ့ပူလောင်ခြင်းနဲ့ရေရဲ့အေးမြမှုကိုခံစားနိုင်တဲ့အသိဉာဏ်လည်းအလ္လာဟ်ရှိတတ်တာအဲ့ဒီတော့ပေးထားပြီးအဲ့ဒါမင်းတော်ပူတယ်တော့ဒါရှိအေးတယ်တော့ချက်တာကအမေရဲ့လူလာဆောင်ချက်တာသိညာပြီးဒီနေရာမှာကျွန်တော်ကအလ္လာဟ်ရဲ့စံနာတော်ကိုလိုက်လာတယ်လို့ပြောသူကားကိုင်သူကြီးဝဲကိုင်အဲ့တော့ဆိုရတော့ဒီပုံက အလိုက်ဆန္ဒကိုဆန့်ကျင်ပြီးတော့မိမိရဲ့ဆန္ဒကိုရှေ့တန်းတင်လိုက်တဲ့ပေါ့မိကိုကန်တယ်ဒီလိုမိကိုကန်လိုက်တဲ့အတွက်ရရှိလာမဲ့ပူလောင်ခြင်းဆိုတဲ့အကျိုးဆက်ကိုတော့သူ့အနေနဲ့ခံကိုခံစားရတော့တယ်အဲ့ဒီမှာကျွန်တော်ပြန်တွေးမယ်မရတော့ကျွန်တော်မိကိုကင်ပြီးတော့မှရေရဲ့အကျိုးဆက်လိုချင်တယ်ဆိုတော့မရဘူးအဲ့ဒီမှာလာမပြီးနော်သူ့ရဲ့ရွေးချယ်ခြင်းအပေါ်မှာ သူရရှိတဲ့အကျိုးဆက်ပါဒီတဘောတရားကိုအစ္စလာမ်ရဲ့ဒီတဘောတရားကိုအစ္စလာမ်ရဲ့တနည်းအားဖြင့်ကုရ်အာန်ကချမှတ်ထားတဲ့မူဝါဒတရားပါကုရ်အာန်ဆူရာနဘတ်ဆောလာကျွန်တော်ပြုတ်သွားတယ်ဆူရာနဘတ်30အန်မန်ဆပ်ကိုအရောက်ပြတ်ချပါပါရှိတယ်အလ္လာဟ်ရှင်ကလမ်းမစီထားပြီးဆိုတဲ့ဇကရဟာအမှန်တကယ်မှာတော့ရွေးချယ်မှုပေါ်မှာရရှိလာတဲ့အကျိုးဆက်ကိုရည်ညွှန်းနေစေပါ အလ္လာဟ်ရှိမကနမစီတာမဟုတ်ဘူးအချို့ပုဂ္ဂိုလ်တွေယူဆတင်ပြထားလို့အလ္လာဟ်ရှိမကလမ်းမစီပို့ပေးလိုက်ပါပြီမင်းတို့ကုရ်အာန်မှာပါတယ်မင်းတို့အလ္လာဟ်လည်းလမ်းမကိုပို့နေတာပဲဆိုတာကအဲ့ဒါမှိုင်းနေစချက်ပါနော်အဲ့တော့ဒီကရက်ဆူရာနံပါတ်30အဲ့ဒီမှာ29မှာ بغير علم بغير علم علم ဆိုရဲအသိပညာ علم ဆိုတဲ့ဘောမှာဆုံးမကျွန်တော်ပြောတဲ့အထက်မှာပါတယ်ဒီပညာအဆင့်ကိုကျော်ပြီးအသိတရားဆိုပြီးပြောရင်ပုံပြီးပါတယ်ပညာတော့မီတရားတော်ပါနော်ပညာမဟုတ်တဲ့အရာတွေအားလုံးဒီတရားတော်မဲ့တရားမဲ့မှုရှိ နော်အဲ့ဒါကိုကျွန်တော်သဘောပေါက်တာလူတယောက်မှာရှိတဲ့ပညာကိုဒါတကယ်စစ်မှန်တဲ့ပညာဟုတ်ပြီမဟုတ်ပြီကတရားရှိမယ်ဆိုမှသာလေအဲ့ဒါပညာလို့သတ်မှတ်ရတယ်တရားမဲ့စွာကြင်ကြံအားထုတ်တဲ့ဥပမာပေါ့ဗျာပညာရတစ်ခုကိုနော်လေ့လာစီးပူးပြီးတော့ဒီပညာရကိုတလွဲအတုံးချလိုက်မယ်ဆိုရင်ကုရ်အာန်ကရည်ညွှန်းတဲ့အိလမ်ဆိုတာအဲ့ဒါမဟုတ် ကုရ်အာန်ကရည်ညွှန်းလိုက်တဲ့အင်လမ်ရဲ့သဘောမှာလူသားလူတရားလုံးအကျိုးရှိစေမယ့်အရာကိုပဲအလရှိနကရည်ညွှန်းတယ်ဥပမာကျွန်တော်ကနော်ဓာတုပညာတရားကိုကျွန်တော်နားလေဒါပေမဲ့ဒီဓာတုပညာဓာတုဝေဒပညာရက်ကလူတွေကိုပျက်စီးဆုံးရှုံးသွားစေနိုင်တယ်လူတွေကိုအကျိုးရှိနိုင်တယ်ဒီနေရာမှာလူတွေကိုပျက်စီးဆုံးရှုံးသွားစေမဲ့ အနေအထား formula တွေကိုကျွန်တော်အသုံးချပြီးတီထွင်မယ်လောက်ကန်ဆောင်ရမယ်ဆိုတော့အဲ့ဒါပညာပေါ့ကုရ်အာန်ပြောတဲ့အသိပညာဟုတ်ပါအဲ့ဒါဒီတရားမှုအဲ့ဒါဇွာလည်းလောက်ရတယ်ကိုသိထားတဲ့ပညာနဲ့လူတွေကိုအကျိုးပြုခြင်းတည်တာလည်းအဲ့ဒါကကုရ်အာန်ကယူလို့တယ်အဲ့လေအဲ့တော့ began ilm ဆိုတဲ့အခါပါ began ဆိုတာ without except သာပေါ်လာတဲ့ပြညာနော်အတိတ်တွေကတော့အတိတ်ပညာမဲ့စွာဖြစ်ပေါ့ဗျာအတိတ်တွေကမဲ့စွာဖြစ်လို့အတိတ်တွေရနော်ကုရ်အာန်မှာဘယ်မှာရောလို့သုံးသုံးတာတွေလည်းရှိလို့နော်ဘေဂါရ်အလ်မ်ဆိုတဲ့စကားလုံးရှိဒီနှစ်ခုကလုံးဝအောက်ဆန့်ကျင်တယ်ဘယ်မှာရောဆိုတဲ့စကားလုံးက လူပေါ်လာရှိကသိတရားပေးထားတယ်မိမိရဲ့ခန္ဓာကိုယ်မိမိရဲ့ mental or physical body ကလူသားအလုံးပဲအကျိုးရှိစေမဲ့အရာတွေပဲတုံးချမယ်ဆိုရင်အဲ့ဒါဘီမာရူမနေ့ကကျွန်တော်ခေါ်ပါမှာ institution နဲ့တက်တယ်ကျွန်တော်ပြောသွားတယ်နော်မှတ်မိကြပါဦးအလားရှိက institution တွေကိုဥမ္မာဥမ္မာတော့ဒီမှာတော့ဘုမတ်ပေါ့ဗျာအခုကတော့ကျွန်တော်တို့က ibila လို့ ခင်မိတဲ့စကလုံးနဲ့လာခဲ့တယ် institution တွေအခုဒီမိုကရေစီနိုင်ငံပေါ်မယ် institution တွေအသက်ကြီးကြီး institution မကောင်းဘူးဆိုရင်ဒီမိုကရေစီပေါ်ဆောင်မှုအင်မတန်အားနဲ့ဆိုတော့ကျွန်တော်ပြရပြောတော့ institution ကတော့တော့ဆယ်မှာကျွန်တော်မကောင်းဘူးနိုင်ငံမှာ institution ကောင်းတာစစ်တပ်ကမှုပဲရှိတယ်နောက်ကျွန်တော်ပြန်လာကျွန်တော်အခြေအနေမှနောက်ပြန်လဲသွားတယ်နော်အဲ့ဒါတွေကိုဒီ institution တွေကိုကောင်းမွန်တဲ့ institution တွေကိုတည်ထောင်ဖို့အရေးပါ အဲ့ဒီဘယ်မှာရုံးနဲ့ဘယ်ခေါ်ရပြတ်တာဆုံးဖြတ်ပြီးနိုင်တယ်လို့ပြောတော့အတိတ်တရားရှိဖို့တိတ်လို့အတိတ်တရားမဲ့သွားပြီဆိုရင်တော့ပြစ်ကောင်းပေါ်တဲ့ institution တွေရဖြစ်လာဖို့ဆိုတာမလွယ်ဘူးဒါကြောင့်ပေါ်လာမှာဒီစကလုံးနှလုံးကိုလာရှင်မြတ်အချက်အလက်များစွာထည့်ပေးတာလာရှင်မြတ်ကဖြစ်စေချင်တာဘင်္ဂါရီအင်းကိုမဖြစ်ချင်ဘူးဖြစ်ချင်တာပါလေဘီမာရူဖ်အဲ့ဒါကိုဖြစ်ချင် နော်အဲ့တော့ဒီကနေ့ကျွန်တော်တင်ပြနေတဲ့ဘယ်အချက်တွေကဖြင့် change ပြုပြင်ပြောင်းလဲခြင်းဟန်တာနေပါသည်ဆိုတဲ့ခေါင်းစဉ်ကိုရောက်ပါဒီကုရ်အာန်ဆိုတဲ့ဘတ်30အမှန်29ကဒီညွှန်းနေတဲ့အသိပညာမဲ့ခြင်းတဏှာပြအသိတရားမဲ့ခြင်းဆိုတဲ့ ဖွဲ့စည်းတရက်မှာမလိုလားအပ်တဲ့အနေအထားတရက်အဓိကမိမောင်ပို့ပြီးเนาะအလားရှိကပေါ်ထုတ်တင်ပြနေတာကိုကျွန်တော်သိရှိရတယ်အဲ့တော့ကျမ်းမြတ်ကုရ်အာန်ဆူရာနံပါတ်73အန်ဝါ7မှာဒါအရင်တော့ကျွန်တော်ပြောခဲ့တယ်မှာပါတယ်အလားရှိကလူနဲ့လူပွဲစီတွေကိုပြုပြင်ပြောင်းလဲ change လုပ်ကြဖို့ဒီလိုပြုပြင်ပြောင်းလဲမှုကိုဆောင်ရွက်တဲ့အခါမှာလူတူးချင်းကမိမိတို့ကိုမိမိတို့ ကိုယ်တိုင်ကိုကြပေါင်းနေဆောင်ရွက်ကြတယ်တနည်းအားဖြင့် personal change တွေမိမိတို့ကိုယ်တိုင်ကမှပုံပုံကိုပြုပြင်ပြောင်းလဲမှုမလုပ်ဘူးဆိုရင်အလားရှိရကလည်းပြောင်းလဲပြီးမှမဟုတ်ဘူးလို့ပြတ်သားလာပြီဆိုတာကိုကျွန်တော်သင်ပြခဲ့တာဖြစ်တယ်။ဒါကြောင့်ဒီလိုပြုပြင်ပြောင်းလဲမှုပြုလုပ်တဲ့အခါမှာအဟံသာဖြစ်စေချက်တွေနဲ့သုံးတော့ကျွန်တော်သင်ပြပါအပိုင်းတစ်နဲ့အပိုင်းနှစ်ကိုကျွန်တော်သင်ပြခဲ့ပြီဖြစ်ပြီဒီကနေ့မှာတော့ကျွန်တော်နေထားတယ်နော် naturalization လို့ခေါ်တဲ့ဖြစ်ညွန့်ဖြစ်စဉ်မျိုးကိုယူဆလိုက်ခြင်းအတူကိုကျွန်တော်ဆက်ပြီးသင်ပြပါမယ်ဒီကဘာတော့เนาะတော့စင်တော့တော့တယ်အကြောင်းအရာကကိစ္စတစ်ခုဟာဒီတွေ့ကြုံတွေ့ပါများလာတဲ့အခါမှာမူရင်းအမှန်တရားမူရင်းပြဋ္ဌာန်းချက်နဲ့ဘယ်လိုပဲလွဲနေစေကဘူးဒီကိစ္စဒီအကြောင်းအရာဖြစ်ရိုးဖြစ်စဉ်တရားနေ မှတ်ယူပြီးတော့ဆက်လက်ကျင့်သုံးမှုလူ့ဖွဲ့စည်းမှာပြုလုပ်ကြပါဥပမာအဖြစ်မြန်မာနိုင်ငံရဲ့မွတ်စလင်လူ့ဖွဲ့စည်းအတွင်းမှာကျွန်တော်ကမြန်မာနိုင်ငံရဲ့မွတ်စလင်လူ့ဖွဲ့စည်းမှာမြန်မာနိုင်ငံကိုတတ်ပြီးပြောလိုက်ဒီပြဿနာမြန်မာနိုင်ငံမှာပဲရှိတယ်ကျန်တဲ့နိုင်ငံမှာရှိတယ်နည်းတယ်အဲ့တော့မြန်မာနိုင်ငံရဲ့မွတ်စလင်လူ့ဖွဲ့စည်းဆိုတာအမျိုးသမီးမှဗလီမလာရဆိုတဲ့ခွဲခြားတတ်မှတ်ချက်မျိုးဖြစ်တယ် ဒါလည်း discrimination ပဲလို့ပဲမူရင်းအစ္စလာမ်ရဲ့ပြဋ္ဌာန်းချက်ဖြစ်တဲ့ကျမ်းတော်များကုရ်အာန်ဆူရာနံပါတ်124မှာအမျိုးသမီးများဘုကျောင်းတော်ကိုလာရောက်ပြီးတရားအထုတ်ဘာဝနာစီဖြန့်ခြင်းကိုတားမြစ်ခြင်းမပြုတ်ကိုပြဋ္ဌာန်းထားပေမဲ့ဟိုမှာတော့အမျိုးသမီးလို့မပြောတော့မတ်လို့ပြောတာလေအချင်းအမျိုးသားဖြစ်ဖြစ်မျိုးဖြစ်ဘယ်လိုဖြစ်ဖြစ်နော်ဒါနဲ့ပတ်သက်ပြီးကျွန်တော် line တက်တဲ့အချက်မဲ့ကျွန်တော်ရှင်းပြတာဖြစ် ပြတ်ထမ်းသားပြီပဲလက်ရှိအနေအထားမှာမြန်မာနိုင်ငံအပါအဝင်အိန္ဒိယတိုင်းမှာနိုင်ငံအချို့မှာအမျိုးသမီးများဗလီဝတ်ကြောင်းတော့တက်ရောက်ရတာတားမြင့်ခံတားခြင်းခံရပါတယ်ကာလကြာမြင့်လာခြင်းအမြအစ္စလမ်ဘာသာဝင်အမျိုးသမီးများဗလီဝတ်ကြောင်းတော့မှာဘုပြုဝင်မရရှုရှိတော်ခြင်းဟာဖြစ်ရိုးဖြစ်စဉ်တရားအနေနဲ့ယူဆလိုက်ခြင်းတနည်းအားဖြင့် naturalization အဆင့်အနေထားကိုရောက်ရှိသွားပြီးတော့အများမွတ်စလင်ရဲ့အသိမှာအမျိုးသမီးများဗလီကျောင်းတော်မဝင်ရဆိုတဲ့အသိကနေရာယူသွားတယ်။မွတ်စလင်လောကမှာအမျိုးသမီးဗလီတက်တာကဟာဒါသူစားမတက်ရဘူးအဲ့ naturalization အဆင့်ကိုရောက်သွားတယ်။မူရင်းကျမ်းမှာမပါဘူးတော့မူရင်းပြထားချက်မဟုတ်ဘူးတော့ အဲ့လိုမျိုးပေါ့ဗျာနောက်တစ်ခုပြမယ်ယနေ့မြန်မာလူပွဲစီမှာကလေးငယ်အရွယ်မရောက်ပြီအလုပ်ဝင်လို့ဝင်ရောက်သွားတဲ့အခါလက်ကနိုင်တယ်မရှိတယ်အနေထားပါဒါပေမဲ့ပြင်ရပြည့်ရပါများလာတဲ့အခါကျတော့ကလေးငယ်တွေအသက်အရွယ်မရောက်ခင်အလုပ်ဝင်တဲ့မှာရောက်သွားတဲ့အခါဖြည့်ရိုးဖြစ်စင်မလားဘူးဖြစ်တယ်ဟာတာဖြည့်ရိုးဖြစ်စင်လုပ်လို့ရပါတယ်ဆိုတဲ့အနေထားရောက်တာအဲ့တော့ဖြည့်ရိုးဖြစ်စင်တရားလို့ယူဆလိုက်ခြင်း တနည်းအားဖြင့် nationalization ကများများလာတဲ့အခါမှာတော့ပြုပြင်ပြောင်းလဲရမယ်အနေအထားတစ်ခုတော့မှပြုပြင်ပြောင်းလဲမှုအားထုတ်နေပါသွားတာကျွန်တော်သိရှိရပါတယ်ဒါဟာသာပြပါနောက်တစ်ခုကပြုပြင်ပြောင်းလဲမှုတွေကို change လုပ်မယ်လို့အန်တာပြချက်တော့ခုကျွန်တော်ဘာဖြစ်လဲဆိုလေးပေါ့အပြောင်းလဲမရှိတော့ဖြစ်တည်မှုမှတ်ခြင်း internalization နော်လူ့ပွဲစည်းအတွင်းမှာအချို့လူမှုဘဝအခြေအနေများကိုအပြောင်းလဲမရှိတည်မြဲနေတဲ့အနေအထားများဖြစ်ပြည့်မှိုက်သားလိုက်ကြတော်တော်များများဥပမာအစိုးရဝန်ထမ်းများဒါပေမဲ့အစိုးရဝန်ထမ်းလို့ကျွန်တော်ကြည့်ရတော့ပုံမြင့်ဝန်ထမ်းတွေမှာလည်းရှိပါတယ်နော်ဥပမာအစိုးရဝန်ထမ်းများကြမှာအချစ်ပြက်လက်စားမှုလက်စားမှုပပျောက်အောင်ဆောင်ရွက်နိုင်တော့မှာမဟုတ်ဘူးလို့ နော်အယူဆမျိုးအဲ့ဒါမှားယူလိုက်ခြင်းကအဲ့ဒီအယူဆမျိုးကို eternal eternalization လို့ခေါ်တယ်အာဒါလက်စားတာကတော့တထုံးလာတယ်နော်အဲ့လိုအနေထားပြက်ကပြုပြင်ပြောင်းလဲမှုဖြစ်နေမှုကိုယူဆလိုက်တယ်နော်တုတ်တက်ပြောင်းလဲမှုစိတ်ကိုပြောပါတော့ဟာဗမာပြည်မှာလက်စားတာကွာလက်စားပါစီပေါ့ကိုကိကအစိုးရတပြည့်ဆိုလို့ရှိရင်လက်စားတာပေါ့ဒါဒါခါလုပ်နေတယ်ပေါ့ဒါခါလုပ်တယ်ဆိုတော့ဘာလဲ ဂါရဝပြုတယ်ဟောအဲ့ဒီပုံလာတဲ့တွေးလိုက်တာဒါနဲ့အဲ့ဒီဂါရဝအပင်ကြီးကတော့ကြီးသွားတယ်ပြင်းလို့မရတော့ပြင်းဖို့လည်းဘုရားစေဟောတာသုံးတာပါပဲဒါတော့ပြုပြီးပြောင်းလဲမလို့ပါနောက်ချက်နံပါတ်5ဖြစ်တယ်နော် legitimatization နော်တရားဝင်ဖြစ်ပြီးဘုရားပဲမိုက်ပါခြင်းဒါကိုယ်ရည်ရှိတယ်ကျွန်တော်ကိုယ်ရည်နဲ့တော့ပဲကျွန်တော်ချပြအောင်နော်အချိန်ကတော့နည်းသွားလို့ဖြစ်တယ်ကြောက်တယ် နော်ကျွန်တော်ဆိုတော့ဒီ sense of justice ဒီပိုင်းရောနောက်ပိုင်းပါနော်ဒီဟာတွေပြောကျွန်တော်ဒီကိုဆိုတယ်ဝင်မဟုတ်တဲ့အရာတွေတယ်ဝင်ပြတ်ထမ်းချက်မရှိတဲ့အရာတွေခုနကျွန်တော်ပြောခဲ့တဲ့အကြောင်းအရာတွေဒါမျိုးတရားကလေးငယ်တွေလောက်တယ်မှာခိုင်းလာတဲ့ကိစ္စတွေအခုဘဝကြီးမှာတော့လက်ဆောင်မှုဆိုတာသုံးစံတိုင်းပဲကွာဘာတော့ပြောင်းလို့ရမှာဆိုတဲ့စိတ်စိတ်ထားလို့ ရှင်းတဲ့ကုရ်အာန်ကပြဋ္ဌာန်းတတ်မြင့်ထားခြင်းမရှိတဲ့အမျိုးသမီးတွေဗလီဝတ်ကြောင်းတော်မှာတရားဝင်ကိုပိတ်ပင်တားဆီးခြင်းလူ့ဘက်ဆိုတဲ့အချင်းပြက်လက်စားခြင်းဒီဘယ်တော့ကမှမပြောက်ပြက်ပဲနဲ့ဆက်လက်တည်ရှိသွားမယ်လို့မှတ်ယူခြင်းတွေကကာလကြာမြင့်လာတဲ့အခါတော့ legitimization လို့ခေါ်တဲ့တရားဝင်ဖြစ်ဖြစ်တပွဲမှတ်ယူသွားပါတော့အဲ့တော့ဒီနေထားက တမှုချင်းရဲ့စိတ်ပြုပြင်ပြောင်းလဲခြင်းတနည်းအားဖြင့် personal change ကိုအကန့်အသတ်အားစီရဖြစ်ပါဖြစ်စီပါအကျွန်တော်အစဉ်စဉ်က personal change မှ relational change personal change မဖြစ် relational change မဖြစ်နိုင် relational change မဖြစ် cultural change မဖြစ်နိုင်နော် cultural change ကလူသားတိုင်းမြန်မာနိုင်ငံကိုအတိုင်းတာနဲ့လူမျိုးတိုင်းဘာသာတိုင်းလူမျိုးပေါ့ဘာသာပေါ့ရှိတယ်အဲ့ဒီအားလုံးနော်ယဉ်ကျေးမှုတရားတာဘောထားနိုင်တဲ့ ပြန်ပေါ်လာလိမ့်မယ်အဲ့ဒီကမှတစ်ဆင့် structural change နိုင်ငံအဆင့်ကိုကြောင်းတယ်တမန်ကျမ်းတွေမှာပေါ်လာတယ်မှာပြောရတယ်တမန်တော်မြတ်ကနော်ဒီအာရဗ်လူဘီဒွန်အာရဗ်လူဖွဲ့စည်းကိုအဲ့လို step by step လုပ်သွားတဲ့အပေါ်မှာနောက်ဆုံးဒီလူဖွဲ့စည်းအာရဗ်လူဖွဲ့စည်းကဘာမှဖုံးတော့ကြုံချသွားဒီ change တွေကိုလည်းသွားခဲ့တာနော်အဲ့တော့ကျွန်တော်တို့မနေ့ကဆိုရင်ကျွန်တော်တို့ဒီလို fit the way ဝင် ကျွန်တော်တို့အကြောင်းတော်မှာခါတိုင်းတော့ကျွန်တော်တို့ကဆလာတော်ကိုစောက်လို့ဗျာမိတ်ဆွန်စာဝဲလေးလုပ်ပြီးတော့ဘာတော့မရှောင်ကြတော့အမနေ့ကတော့ကျွန်တော်ဆလာတော်ကိုစောက်တယ်ဒီပေါ်မှာကြရက်တွေတော်တော်ကြီးပါတယ်ဝင်လေပြောကျွန်တော်တို့ကဘယ်တော့မှဆန့်ကျင်တာမဟုတ်ဥပမာပုံစံတရားကိုကျွန်တော်လုပ်ပြရအောင်နော်အမှန်တရားကိုအမှန်တရားနဲ့အများနဲ့ဘာကိုလိုက်ကြလဲ အဲ့မှာ dare to change မှန်ကန်မှုတစ်ခုကိုရဲရဲဝါဝါပြောင်းလဲပြစ်နိုင်တဲ့သတ္တိရှိဖို့လိုအပ်တယ် dare to change စွာပါတမန်တော်ရဲ့စွာပါကြီးလက်ထက်ကကျွန်တော်တို့အများကြီးတော်ပါပြီပတ်ဝန်းကျင်မှာရှိတဲ့ဒီ between Arab Gypsy တွေကြားထဲမှာနော်ဒီလိုတမန်တော်ပြောတဲ့လမ်းစဉ်ကတစ်ဖက်မှာပတ်ဝန်းကျင်တစ်ခုလုံးနဲ့လောကဆန့်ကျင်တယ် ပတ်ဝန်းကျင်တစ်ခုလုံးတရားပြက်တမန်တော်ကတရားကိုချပေးတယ်အဲ့ဒီတမန်တော်ရဲ့တရားပဲပြောင်းဖို့ကဓာတ်ကိုရင်ဆိုင်ပြောင်းပါတရားကတစ်ခါဓာတ်ကတစ်ခါဒီအချိန်မှာဆွာပါလေဒဲဒီချိန်ချင်းတမန်တော်ရဲ့ပြုပြင်ပြောင်းလဲခြင်းပဲကိုရဲရဲဝဝရက်ပြီးခဲ့အသက်တွေအများကြီးသိတယ်ညင်းစေမှုတွေအများကြီးခံရတယ်ဒါပေမဲ့ရဲရဲဝဝလုပ်ခဲ့ဒဲဒီချိန် ကျွန်တော်တို့အဲ့စိတ်ကစွာပါလေးစိတ်ကရှိပြီလားကျွန်တော်တို့ကလေးကစတတ်တယ်မြက်အောင်နေတယ်ကိုကို900တော့လာပြဆဲတာကသူတို့အလုပ်ဆဲတယ် online ပေါ်ကျွန်တော်ကြည့်တာ online ပေါ်တက်တယ်ဆဲတယ်ပဲဘယ်သူတွေဆဲနေလဲတမန်တော်မြတ်ရဲ့စုံနဲ့ကိုဦးတိုင်းပန်ဆင်တဲ့ဆိုတဲ့လူတွေဆဲတယ်နာဝဇဘိလ္လာနာဝဇဘိလ္လာအဲ့ဒါလေးတွေကိုနော်ကျွန်တော်တို့ screenshot လုပ်လုပ်ပြီး screenshot လုပ်ပြီး အများပြည်ချပြရင်မြန်မာနိုင်ငံမှာရှိတဲ့ဘာသာခြားများသုတ္တဝါဒများရှိတယ်။အော်ပိုစနီနဲ့ဆက်သက်ပါလားဆိုဘယ်လိုလုပ်မလဲ။ကျွန်တော်ရဲ့ dignity ဘယ်လိုဆက်တယ်ပါ။နော်။နည်းနည်းလေးစဉ်းစားကြပါဦး။ကျတော့မွေးရပါကျွန်တော်ကတော့မွေးရပါဆက်သက်လို့ဆဲတာမိဘမကောင်းလို့ဆဲတာလို့ဆဲပါ။ဒါပေမဲ့ခင်ဗျားတို့ရဲ့ဆဲဆိုခြင်းဒီမွတ်စလင်ရဲ့ဘုံသိက္ခာတော့မကြပါစေနဲ့။အဲ့ဒါလေးပါပဲ။ကျတော့ဆဲလို့စားလို့ဆဲပါ။ဒါပေမဲ့အဲ့ဒါကိုကြည့်ပြီးတော့တစ်ခါကိုသွားမယ်ဆိုရင် ဒါတော့ဘယ်အောင်စုကဆင်းနေတာလဲဆိုတော့လမ်းကြည့်တယ်ပေါ့အကျွန်တော်ကစန့်ကျင်တာမဟုတ်ဘူးစံပြနေပြမှတာမနေ့ကဆိုရင်အာဆီယံနိုင်ငံတွေအားလုံးဖြစ်တယ်ဥရောပပုံစံနိုင်ငံအင်္ဂလန်တို့ကတော့ဖြစ်တယ်ပုံစံနိုင်ငံဆက်သုံးနိုင်ငံဖြစ်တယ်အကုန်လုံးမှာဖြစ်တယ်အကျွန်တော်တို့28ရက်နေနဲ့ဘလို့မော့ကြည့်အဲ့ဒါတော့မတတ်နိုင်ကျွန်တော်စကြရမှားနေတာဟုတ်ဝင်တဲ့အချိန်မှာချိန်မော့ဝင်တဲ့အချိန်မှာမချိန်မနဲ့ဥမာစပြင်းတဲ့အချိန်မှာနောက်ကျပြီးပြေးသေးတယ် ပါဝင်တာနောက်ကြတော့ဘာပြောလဲဆိုတော့ကျွန်တော်ထက်တာနောက်ကြတယ်ဟိုမှာဒိုင်းကြီးကတော့ရွှေစုံမှုတ်လိုက်ပြီလေဗျာခဏကျွန်တော်ထွက်တာနောက်ကြလို့ဆိုတော့အကြောင်းပြလို့ရမလားအေးနောက်နေ့နောက်နေ့ဟိုဟိုမှောက်တာလည်းဖြောင်းကြိုးစားကြတယ်နော်အဲ့တော့တော်တော်တော်တော်များများကမစ္စတစ်ပရောများများတော့ဘာဖြစ်လဲစိတ်ပြမချင်မနှက်ဖြစ်တယ်ကျွန်တော်လေ့လာပြီးတော့စိတ်ပြတော့မချင်မနှက်ဖြစ်တော့ ဟာဟိုမှာကိုဘေးနိုင်ငံနေကိုတော့ကတော့မီဒီယာတော့ကောင်းမီဒီယာတော့တောက်ဆိုဖြစ်လာတယ်ဟိုကလုံးမြင်နေရအဲ့တော့ကြည့်ရခင်ဗျားနိုင်ငံမှာမပျော်ကြရှင်ကြပုံမှာတော့ဝါကြီးတန်းတန်းနဲ့ဟောတစ်ဖက်ကပုံမှာလည်းရှိတယ်ဟာဒီစ်မှာပါတယ်ရှာဝလက်တရက်နေဝါရှောင်းဟာရမ်နဲ့ဟာမီတွေဖြစ်ဘယ်လိုလုပ်ရလဲတော်တော်ဘဝဒီမှာရှိတယ်ရောင်းမှာရှိတယ်မုစလင်ခြာလဘကိုရန်ထွက်သွားတာပဲအဲ့တော့နောက်ဆုံးဘာစကားတွေထွက်လာလဲမခံမရနိုင်တော့ဟေး ဒီရှေ့နေညလမ်းမမြင်တော့မင်းတို့ကမြို့လေကောင်းပေါ့လေဘယ်ဘယ်နာတော့တရိတာကားတော့ချတယ်ပြစ်အားဖြစ်ကုန်ကြဘယ်နဲ့ချမှာကွာပါတယ်ဖြစ်ကုန်အကျွန်တော်လည်းပြောတယ်ကျွန်တော်တိုင်ဝမ်ဟေ့နေရောကမနီစပါရှိတယ်လမ်းမြင်မှာအဲ့လိုဝါရှောင်းလမ်းမြင်မှာအဲ့လိုပါပဲမင်းတို့လမ်းမမြင်မဲတကယ်လို့ချင်နေကြတယ်မင်းတို့ဟာဒီကိုစန့်ချင်နေကြတာမင်းတို့အားလုံးကတော့ဒီပြစ်ကုန်မယ်နော် ခြေနေရကြည့်မာရတဲ့အလုပ်ကွာမာရတဲ့အကျိုးဆက်တွေပဲခံစားရမယ်နော်နော်အဲ့တော့မာရွေးနေမာရတဲ့အကျိုးဆက်ကိုခံစားမှန်မှန်တန်တန်ရက်ပြီးမှန်ကန်တဲ့အကျိုးဆက်ကိုခံစားအဲ့ဒါ nature of human being တော့ပြောရင်လည်းကျွန်တော်ပြပါရမှာပါပဲဟုတ်လားဟောဘောရော تسليما ربنا آمنا بما أنزلت واتبعنا الرسول فاكتبنا مع الشاهدين سبحان ربك رب العزة عما يصفون وسلام على المرسلين والحمد لله رب العالمين temannya ada ketua, temannya isawabannya, kalau agaknya, istana koma, tu ni teh, ubi sisi, tu cui wawa, anda nak စွန့်စားပြီးတော့အစ္စလာမ်အတွက်ပြီးဆောက်ခဲ့ကြတယ်သူတို့ပေါ်လာရှင်များရဲ့မေတ္တာတော်တက်ရောက်ပါစေ။အာမင်။ဘုရားကျွန်တော်တို့ကိုကြားရမယ်ကုရ်အာန်ရဲ့ပညာတော်ပိတနာတော်ပါ။ဘုရားရဲ့ကြားရမယ်ကုရ်အာန်ရဲ့အသိပညာများလူသားတွေအားလုံးပဲအကျိုးရှိစွာအုံချနိုင်တဲ့စွမ်းအားများကျွန်တော်တို့ကပိတနာ အာမင်ကိုရှိမြကျမ်းမာရေးချုပ်တဲ့နေသူများကိုကျမ်းမာရေးရှက်ပါပေးသလားတော်ပါအာမင်မောလာရှိမြအကွယ်လုံးပေးဆုံးသွားသူများကိုလာရှိမြရဲ့မဖဲတဲ့ပေါ့ပါထားရှိပေးသလားတော်ပါအာမင်ကိုရှိမြကျွန်တော်တို့တို့အားပါခြင်းများကိုအားနဲ့ရှိသူများထံဝေငှနိုင်တဲ့ဆွမ်းအားများကိုပေးသလားတော်ပါအာမင်မောလာရှိမြကျွန်တော်တို့တို့အားတာခြင်းကျွန်တော်တို့တို့အားနဲ့ခြင်းများကိုအလားရှိမြဘက်မှာအားတာခြင်းများဖြစ်ဖြစ်ဆွပြီးတော့ပါအာမင် إن الله يأمر بالعدل والإحسان وإيتاء ذي القربى وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون فاذكروا ما تذكرون